ဒုက္ခအမျိုးမျိုးတွေထိုက်တန်တယ်ညတို့ချုပ်ပြီးတော့ဇာတုနဲ့လက်တွေ့ကိုပေါင်းစပ်ပြီးတော့ရှင်းလင်းရှင်းပြခဲ့တာထက်တော့ဆုံးသွားပါပြီဆက်မယ်ဆိုရင်တော့အများကြီးဆက်ဆရာရှိပါသေးတယ်ဆရာနဲ့ဆန္ဒကတော့ ဒုက္ခနှမျိုးတိဝိဒိတဒုက္ခနဲ့အဝိဒိတဒုက္ခတဏိသံတိဒုက္ခဒုက္ခနှမျိုးပြောမှာပေါ့အဲဒီနှမျိုးတွေကပထမဆုံးဝိဒိတဒုက္ခကိုပြောမှာဝိဒိတဆိုတာခံစားမှုရှိသောချမ်းသာအလေးပဲရပါတယ် ခံစားမှုရှိတော့ချမ်းသာချမ်းသာဆိုတဲ့ဟောဒီခံစားမှုဟာအများပြောပြောစဉ်ဆိုလို့ရှိရင်ကောင်းသောခံစားမှုပဲဖြစ်တင်တော့မကောင်းတဲ့ခံစားမှုလည်းမဟုတ်ဘူးသုခဆိုတဲ့ဟောဒါကောင်းသောခံစားမှုပဲဝန်စားအားရရှင်းတတ် ကောင်းသောခံစားမှုဆိုတာကောင်းသောအာယုံနဲ့တွေ့လူတိုက်အာယုံတွေပေါ့ဟွန်းဒီကြအချင်းကြားကြအတန်းရှုကြအနတ်စားကြအရသာထိတွေ့เสียအထိအတွေ့စိတ်ကူးကောင်းဖြစ်ဖို့ရတဲ့စိတ်ကူးရရာအာယုံကောင်း နာရီပေါ့ဒီအယုံပေါင်း6ပါးထိတွေ့နေပါကောင်းတာတွေနဲ့ထိတွေ့နေမှာကောင်းတာတွေညုံစားရုံနိုင်ုံစားရုံရှိုံရှိုံလည်းမဟုတ်ဘူးကောင်းတာလေးတွေနဲ့ထိတွေ့နေပါအတိတ်ကအခန္ဓာ6ပါးမှာအတိတ်က6ပါးကတိတ်ခတ်လာပြီဆိုလို့ရှိရင် ဒီရင်တာကဘောလေးတင်တင်ဝဲဝဲစိတ်စိတ်အာရုံလေးတွေတိုက်ခတ်ပေါ်လာတယ်ဒီဒီစိတ်ဆရာဆရာခန္ဓာတော်ရည်မှာပေါ့လေဟိုကအာယုကောင်းတဲ့စိတ်နဲ့ဆုပ်တွေ့တဲ့သဘောပေါ့ဒီတွေ့ဒီကြည့်ဒီတွေ့သာတိသာတိနန္တိနန္တွေ့ပေါ့ စာတိစာတိအထီးကြီးထိတွေ့ပေါ့အမျိုးတွေပေါ့စိတ်ကူးရရအာရုံကောင်းလေးတွေဆိုလို့ရှိရင်ဒါလည်းပဲနှလုံးမှာသွားပြီးတော့ပေါ့လေဆုံရတာပါပဲအာရုံကောင်းတဲ့စိတ်နဲ့ဆရာဆရာတော်ရမှာဆုံစည်းတာပါဆုံဆုံစည်းတာကိုဖတ်တာပါပဲကောင်းတာလေးနဲ့ဆုံစည်းရဆိုလို့ရှိရင် ကောင်းခံစားမှုတွေဖြစ်တော့ဒီလိုကောင်းတယ်နားထောင်လို့ကောင်းတယ်ရှုလို့ကောင်းတယ်စားလို့ကောင်းတယ်ကြည့်လို့ကောင်းတယ်อืมအဲ့ဒီခါဆိုလေးအေးလေးပူအဲဆန်းတဲ့ခါဆိုနူးနူးချွေချွေလေးဆန်းလေးတွေပေါ်နေတော့အဲ့ဒီလူချင်းကြည့်လိုက်ကြည့်တွေ့တာပုံမှန်ချင်းကြည့်တွေ့တာဒါမျိုးလည်းစုံပါဘူး စိတ်ကူးရရအာရုံကောင်းလေးတွေဆိုင်ရတော်ရမှာတိုက်ခိုက်ပေါ်လာပြီဆိုလို့ရှိရင်စိတ်ကူးကောင်းလေးရောစိတ်ကူးရင်လေးရောစိတ်ကူးရင်ပြီးတဲ့နေရာလေးရှိပြောနေတာဒီလိုထိုင်လို့ကောင်းနေတာအဲဒါလိုအာရုံကောင်း6ပါးနဲ့ထိတွေ့ရရှိတဲ့ချမ်းသာကိုပါဠိလိုဝိညာဉ်စုခလို့ခေါ်ရတယ် အများအားဖြင့်လူတွေကတော့အိမ်ပေါင်း6ပါးနဲ့ခိကိပါမှချမ်းသာရတယ်လို့ဒီလိုလည်းအစွဲကြီးရှိကြပါတယ်အဲဒီအစွဲကြီးရှိပြီးတော့အိမ်ပေါင်း6ပါးရရှိရတဲ့ကျိုးပဲရတာပါဒီကောင်ကအနာအနာကအရသာကောင်ခိကိကောင်စိတ်ကူးရရအိမ်ပေါင်းလေးပါဒါလေးတွေကျေးဇူးကြတာ တရားသဖြင့်ရယုံနဲ့မသိနိုင်တော့သာသာထိုးထိုးပေါ်ဒီခံစားခံစားကြည့်ကြတော့မတရားမှုတွေပါလာတဲ့ခါမှာချမ်းသာခံစားရမယ်သာဆင်းရဲတွေတုံသွားတယ်အများကြီးကိုယ်ကပန်းလာလို့ဆောင်နိုင်တိုင်းနိုင်နေမယ်လို့ကိုယ်စေနာရုပ်ခါတော့စေနာကရုပ်ခါတော့အဲ့ဒီစေနာက အကြောင်းကောင်းကျိုးတွေရတာပဲသိကြတော့မဆောင်နိုင်တော့ဘဝစဉ်းစားနေနေကြတော့တာပါအဲဒါရိုးရိုးတရားတစ်ခုရတဲ့အာယုံလေးတွေနဲ့မတင်းတိမ်နိုင်နေတယ်ပေါ့လေမတရားမှုကြီးပြုလို့ပြောဆိုပြီးတော့မတရားအာယုန်ကြီးရမတရားခံစားမှုကြီးဖြစ်တော့အဲ့ဒါကြီးအောက်တန်းကြပါလား အများအားဖြင့်လူတွေကဒီအာယုခံစားမှုနဲ့ပတ်သက်ပြီးတော့အဆိုးတွေဖြစ်ကြတာပါလေသူကကိုယ်တကိုယ်ရေးဆန္ဒရေးအတွက်ကိုယ်တစုဤသားစုဆန္ဒရေးအတွက်ကိုယ်အုပ်စုဆန္ဒရေးအတွက်ဒီမျိုးလုံးတစ်စုံလုံးဆန္ဒရေးအတွက်ဒီမျိုးသားလုံးဆန္ဒရေးအတွက်ဒီနိုင်ငံလုံးဆန္ဒရေးအတွက်ပြောပါလိမ့်ဒီလိုလုပ်ကြတော့တရားတော်မတရားတာရောဒီကုန်လုံးလောက်ပါမတရားတာကြီးများပါပြီဆိုရင် ဆောင်ရှားတဲ့နေရာကြီးဆောင်ရှားဖို့ရလေဟိပြက်ွက်သွားတော့မလျော့ပေါ်စားတဲ့ပမာကအကြောင်းပြုပြီးအောက်တန်းစားကြီးဖြစ်သွားတော့ပဲအကျိုးမဲ့ကြီးဖြစ်သွားတာလည်းအများကြီးပါတရားသဖြင့်ဆောင်ရှားလိုက်တာအဲဆောင်ရှားတဲ့အရာတွေကိုဆောင်ရှားဖို့လိုက်လာတဲ့အရာတွေလိုက်လာဖို့သူဓမ္မလမ်းကြောင်းတိုင်းပေါ့လိုက်လာတဲ့အရာတွေလိုက်လာဖို့ရတယ် လက်ရင်းပြက်ွက်ပြီးတော့မလေးဖုတ်ဆောင်ပြီးဖြစ်ကြနေရှင်လည်းကျိုးကျေးဇူးတွေမရပြန်ဒီတော့ဆောင်ရှားတဲ့အရာတွေကိုဆောင်ရှားမှမတည်ရဲနဲ့သာသာထိုးလို့ပေါ်အာယုခံစားလို့ရလောဘကြီးရမတိအာကြီးပြီးတော့မတရားမှုတွေကိုဆောင်ရှားရတဲ့လည်းရင်ပြက်ကမိလျော့ပေါ်စကမာရကြောင့်လူတွေအောက်ကန်းစားဖြစ်ရတာအကျိုးမဲ့ဖြစ်ရတာ ဆောက်ပွားလိုက်နာတဲ့အရာကြီးဆောက်ပွားလိုက်နာဖို့ရအတွက်လည်းဟင်းပြတ်တော့ပြည့်လျော့ပေါ်ဆောင်မှုရကျိုးကျေးဇူးတွေမရကျနေရာပဲဖြစ်နေကြပါဘူး။ဒါအာယုန်လေးနဲ့ပတ်သက်ပြီးဖြစ်တာအဲ့ဒါကြောက်စရာကောင်းပါလေဒီကတော့အခုအဒီဝိရိဒဒုက္ခဒီလောက်ဆိုဆိုလို့နားလည်သွားပါပြီ။အဝိရိဒဒုက္ခဆိုတာကတော့အယုံ၆ပါးနဲ့မထိမတွေ့ထိတာပဲနဲ့ ရရှိတဲ့ချမ်းသာကိုအဝိဇ္ဇဒုက္ခလို့ခေါ်ပါတယ်။တနည်းသန်တိဒုက္ခလို့ခေါ်ပါတယ်။ဒီတော့အာယုံကောင်းသောပါနဲ့မတွေ့ရှိရဘဲနဲ့ရရှိတဲ့ချမ်းသာဆိုတော့ဘယ်နဲ့ခံစားမှုရှိရှိချမ်းသာပြောလာနိုင်ပါ့မလဲဆိုတော့ဒီအတိတ်ဟုတ်တဲ့ပုဂ္ဂိုလ်တွေပေါက်မှာပါပဲ။ဒါပေမဲ့လို့အဲ့ဒီချမ်းသာကြီးရှိပါတယ်ဆိုတာပေါ့လေ။ အာရုံ၆ပါးနဲ့မသိကြရပဲနဲ့ရင်းချမ်းနဲ့ချမ်းသာကကိုယ်လိုရှိရတဲ့အာရုံ၆ပါးရရှိဘာနဲ့တွေ့ကြည့်ရရရှိတဲ့ချမ်းသာရဲ့အဆောင်များစွာသာတယ်ဆိုတာပေါ့လေဒီနေ့သာရအရာရောလက်ဖြစ်ယုတ်တိတွေကလည်းရရောပေါ့လေရှင်းရှင်းပြပါမယ် ပြီးတော့ဒီမိမိကြိုက်တဲ့ဝိရိယစိတ်ဖတ်ဆိုတာလည်းပဲအလကားဖြစ်ပေါ်လာတာမဟုတ်ပါဘူးဘယ်လိုလိုဖြစ်ပေါ်လာတာမဟုတ်ပါဘူးအကြောင်းညွှန်အောင်ဖန်တီးယူရတဲ့ဆန္ဒမျိုးပါဒီကောင်းလေးတွေရောက်ရအတွက်ဖန်တီးရရုပ်ရှင်ကြိုက်တဲ့ပုဂ္ဂိုလ်လည်းရုပ်ရှင်ရုံသွားတာမျိုးပေါ့ ရှုခင်းတာလေးတွေရှိပြီးတော့ရှင်းလေးတွေပုဂ္ဂိုလ်တွေပဲရှုခင်းတာရှိတဲ့ဒီတော့ရတာဆန့်ကျင်တဲ့အာယုန်ကျဲမှာရှင်းနေတဲ့ပုဂ္ဂိုလ်ကလည်းပဲဆန့်ကျင်အာယုန်လေးရှာပြီးတော့ရှင်းရတော့ရှင်းရတာသူ့သံသာဆောင်ရတာစသည်စသည်ပေါ်နေတာလေးတော့ဖန်တီးမှုရရှိရတယ်တရားတဲ့ဖန်တီးမှုမတရားတဲ့ဖန်တီးမှုဆိုတာလည်းရှိတာပါပဲအဲဒါကြီးကသံခါရဒုက္ခခေါ်ပါတယ် ဒီအာယုံလေးတွေလိုသလိုရဖို့ရအတွက်ပါလေကျိုးပန်းဖန်တီးရတဲ့ဒုက္ခလည်းမသက်တာချမ်းသာလေးနည်းနည်းရဖို့ရအတွက်ဒီခရဒုက္ခနဲ့ရည်ရှိပြီးလည်းယူရတာဟင်းဆင်းရဲနဲ့ရည်ရှိပြီးလည်းယူရတာပဲနော်အဲဒီလိုပြင်ပါမဒီခရဒုက္ခနဲ့ရည်ရှိပြီးလည်းရတဲ့ချမ်းသာလေးရလည်းပဲတက္ကနာလေးပါပဲဘာမှကြားတာမဟုတ်ပါဘူး နောက်အပြည့်ပြန်ပြီးတော့ဖန်တီးရတာကုံသွားကြတဲ့အခါပြန်ပြီးတော့ဖန်တီးရတာထပ်ခါတက်တယ်လည်းမဆုံးနိုင်တော့အဲဒီလိုအကြောင်းကြီးအောင်ဖန်တီးပြီးတော့ယူရတဲ့ချမ်းသာကြီးရလည်းပဲအရင်ကောင်းလေးနဲ့ဆုံနေတော့ချမ်းသာလို့ဖြစ်ရတယ်လို့အရင်ကောင်းနဲ့မတွေ့ရတာမရှိတွေ့တဲ့အခါပေါ်လို့မကောင်းတဲ့အကြောင်းကြောင့်ဖြစ်သွားပြန်တယ် တော့ဒီဝိသိတဒုက္ခလေးဆိုရင်ကပဲဝိပရိနာမဒုက္ခဆိုတာပေါ့။ကောင်းရာကနေပြီးတော့ဆန္ဒကြီးအကြောင်းချိုးတက်လိုက်တာနဲ့ပဲဝိပရိနာမဒုက္ခအစိတ်ရောက်တော့ရနော်။ဗတရားတစ်ခုဒီဟာလေးတွေရရှိဖို့ရအတွက်ကြိုးစားတဲ့အခါမှာအခြားပုဂ္ဂိုလ်တွေကဘောလေဒီ ဖာယုံပိုင်ဆိုင်တဲ့ပုဂ္ဂိုလ်ကမခံနိုင်လို့တုံ့ပြန်လို့ရှိရင်လည်းဒါရနာရရည်ဖြစ်တာဒီလောက်ဒီလောက်တဲ့အထိဆင့်ကြည့်ရတာလေအဲ့ဒါလိုမဟုတ်တော့မှဥရိနဲ့ညီဆွန်းတဲ့ကျွလူမှုတွေရှိသွားပြီဆိုလို့ရှိရင်ဥရိနဲ့အရေးကြီးခံရတာဒါရလည်းမတက်တော့ပါဘူးအပူအေးမရှောင်တော့လေလောက်ရတဲ့ဟာတွေက negative ဖြစ်ရတဲ့ အဲ့ဒီလိုမတရားမှုတွေရှိလို့ဆိုးဆိုးဝါးဝါးအခြေအနေဆိုက်သွားပြီဆိုလို့ရှိရင်ဒုက္ခဒုက္ခဆိုတာပေါ့ဒုက္ခဆိုတာတကယ်ဒုက္ခပေါ့ခိုင်းဒုက္ခအများကြီးဒုက္ခမရှိသဒုက္ခတွေဖြစ်တော့အကြီးအကျယ်ဒုက္ခတွေဖြစ်တော့တော့အဆန္ဒမရတော့ဘူးဒီတော့တောင်းလေးဝိရိယဒုက္ခခံစားမှုရအတွက် ပြုပြင်ဖန်တီးမှုအကြောင်းရင်းကြောင့်ပြုပြင်ဖန်တီးမှုသင်္ခါရဒုက္ခရည်ရည်ရတာရရှိရရတခဏလေးဆိုဝိရိယမှာဒုက္ခဖြစ်ရတာဆုံးရှုံးနစ်နာသွားပြီဆိုလို့ရှိရင်တော့ဒုက္ခဒုက္ခတွေကိုဖြစ်ရတာအတက်တာလိုက်တာဆိုတာကဒီဘဝသုံးသပ်ကြည့်လိုက်လို့ရှိရင်ချမ်းသာကြီးရမယ်နဲ့ဆင်းရဲဒုက္ခတွေအများကြီးဆိုတာကိုသိရပါတယ်။ဒါကြောင့်ဒုက္ခကအတိ ဒုက္ခတွေဒုက္ခပဲကြီးရဲ့ဆက်တော်ရအမိချတော်တရားတိရထားတဲ့အိမ်ပေါင်းကဖြစ်ပြီမယ်လို့ခံစားပါများပြီဆိုလို့ရှိရင်အချိန်ကြီးများပြီဆိုလို့ရှိရင်ကြာတော့ရိုးသွားတာပဲ ဘယ်လောက်ဆောင်းလန်းကောင်းတဲ့လုပ်စီမဖြစ်စေတခါကနှစ်ခါသုံးခါလည်းပုံကြည့်ဟိုဘက်ရိုးသွားတယ်။ဒါချွေတဲ့အတန်လေးနဲ့ကြည်တိုင်းအနအရာသာကြည့်ကြည့်ဒါလေးနဲ့အကုန်လုံးကြည်တိုင်းနေ။ဒီတော့ကျုံပါများခံစားပါများတဲ့ခါကျတော့ဘယ်လောက်စိတ်ကြိုက်အာရုံဖြစ်နေလို့ကျတော့ရိုးပြီးတော့တမျိုးကိုပြီးတော့အစ်စ်ဆန်းနေရှားပြန်နော်။ သူ့ရဲ့ကောင်းကျိုးနဲ့တောင်းတာတွေလည်းရှားကြနော်အထီးသေးအာယုံကြီးဆိုလို့ရှိရင်ကိုတရားသဖြင့်ရထားတဲ့တယောက်ဆဲတဲ့ကောင်အမိအောင်ရနိုင်လို့ကိုကဖြေမှာဖြေလို့ဖြေဖြစ်ပေါ်တယ်ဒီလိုလည်းပြောသွားတော့နောက်ထပ်အသိရှိရှားတာဒီအသိသိတွေပေါ့ အယုဒ္ဓလည်းပဲအယုဒ္ဓကြီးအဖြစ်ဖြစ်ဖြစ်အယုဒ္ဓကြီးလည်းအယုဒ္ဓဖြစ်ဖြစ်ဖြစ်ပေါ့ကြောက်ကြောက်ပြီးတော့ဒီလိုကြည့်ရတာအများကြီးရှိပါရဲ့လေဆရာတော်ရိုးသွားတော့ကြည့်ရတာဒီတော့အိမ်တော်ပြဿနာတွေချုပ်ခွေးတာလေးပြဿနာတွေချုပ်ခွေးတာဒါတွေပဲဒီကနေသွားတာပဲချုပ်ခွေးမှုတွေဖြစ်တော့ပြိဿံလောကကြီးတို့ဖြစ်တော့တာတွေလည်းရှင်းဆုံးရတော့ပါဒီလောကထဲမှာပြိဿံကိုသိဆင်းရဲဝင်ပြီးတော့ လူငုတ်တရားတွေရှောင်းရမယ့်လူငုတ်တရားတွေလေးလေးပြတ်ပြတ်ပြီးတော့မလျော့ပေါ်ဆောင်မှုအရာပေါ်လေလူတွေဟာအရှင်းပြတ်တော့အကျိုးမဲ့တွေရှိရတာလေလူမပြီးတာလေလူလည်းစိတ်ဆန်းနေတာလေလူသိညာမရှိတာလေပေါ့ဒါနေလည်းပဲဒီမှာလောကကြီးမှာအပြတ်အနှံ့မှာရှိနေတာတော်တော်ကြောက်ရကောင်းတဲ့ဘဝပါပဲနော် အဲ့ဒါကြီးကပြောမယ်ဆိုရင်အများကြီးပါပဲ။ဒါတော့ဆိုလို့ရှိရင်တော့ကြည့်လိုက်ပါဦး။အဲတရားသဖြင့်ရထားတဲ့စိတ်တဲ့အာယုံနဲ့ဖြစ်စီပါဘူး။ဒါရှိမခံစားနိုင်ဘူး။ဒါတော့ပဲမြင်ကွင်းကောင်းကောင်းတနည်းလုံးကြည့်။ဒါတော့ပဲဒါကျွေးအတန်ဖြစ်ဖြစ်ဒါရှိနားမထောင်နိုင်ဘူး။လာရတာအဖြစ်ဖြစ်တဲ့ဒီတိုင်းမှာဆရာတော်ပြန်လာတယ်။ ပြောတာညှိ့လာတာပဲအဲ့တော့ဒီလိုညှိ့ွေသွားပုံထောက်လို့ရှိရင်အာယုံမျိုးမျိုးကြောက်ပြီးတော့ကောင်းအောင်ပြုလုပ်နေရင်းကနေပြီးတော့ပေါ့လေညှိ့ွေသွားပုံထောက်လို့ရှိရင်အာယုံကောင်းချုပ်ပါရဲ့မှာတကယ်ချမ်းသာမရှိဘူးဆိုတာကိုပြနေပါတယ်လူချမ်းသာဟာဒါပဲဆိုတာပေါ့ တရားသဖြင့်သူအတိုင်းတန်တဲ့သူပေါ့လေခံစားရတာဟာကျတော့ဤဝိတော်လည်းပဲဤဝိတော်အနာယူရတယ်ရိုးရိုးအနာယူရတယ်လည်းရှိတယ်စိတ်ချိန်ကြလို့စိတ်ပြီးတော့အနာယူရတယ်လည်းရှိတယ်စိတ်ချိန်ကြပြီလည်းစိတ်ပြီးတော့အနာယူရတယ်လည်းရှိသေးတယ်ဒီခါကျတော့ အဲ့ဒီအနာကြီးတဲ့ဟာလေးကောင်းမှန်းသိလာတယ်အနာကြီးတဲ့ခါမှာအာရုံကြောက်ပါနဲ့ခံစားမှုရှိဘူးအထူးသဖြင့်ကိုယ်အရာပေါ်မှာပြည့်စိုက်စိုက်အိပ်ကျော်နေလို့ရှိရင်နိုးနေတဲ့ခါမှာအာရုံကြောက်ပါခါကြုံရလို့မလွန်မပြင်းတာခံစားနေရတယ်လို့စိတ်ကြော်တဲ့ခါကျတော့မရှိဘူးမြင်ရတဲ့အာရုံခံစားမှုရှိဘူးကြားရတဲ့အာရုံခံစားမှုရှိနားရရှိဘူး စားတဲ့အာယုခံစားမှုမရှိဘူးထိကြရတဲ့အာယုခံစားမှုမရှိဘူးဘယ်တော့ပဲအစ်စိတ်ရင်ရောတဲ့အိယာဘုံမှာအိယာဘုံလည်းလို့ထိကြကောင်းလိုက်တာဆိုတာမရှိဘူးစိတ်ကူးရဲ့အာယုံလည်းမရှိဘူးထိစားတဲ့အာယုံထိစားတဲ့အာယုခံစားမှုပါမရှိဘူးအဲ့လိုအာရပါရအနာရရရရှိရဲ့နိုးစဉ်ကာလက ခိုင်ကောင်းတွေရရှိဖို့ရဲ့အကျိုးကောင်းလို့ကုန်ဆုံးသွားတဲ့အားတွေပြန်ပြည့်လာတယ်။လန်းလန်းဆန်းဆန်းနဲ့ဖြစ်သွားတယ်။ပုဂ္ဂိုလ်ပါပါလည်းဖြစ်သွားတယ်ခါလဲ။ထူးခြားတဲ့အနေအထားပြန်ပြီးတော့ဖြစ်သွားတယ်ဆိုတော့အစ်စ်လိုပြန်ဖြစ်သွားတယ်။တခါအာယုန်ခံစားရတဲ့တခါအဲ့ဒီတိုင်းကအနာကြီးပါတော့။ဒီတော့မိမိရဲ့အိယာပေါ်မှာအဲ့ဒီလိုရှင်းရှင်းဆိုင်ဆိုင်အနာယူနေတဲ့အခါမှာအာယုန်ကောင်း၆ပါးနဲ့ တွေ့ထိတဲ့ဆန္ဒတွေကတော့မရှိပါဘူးစိတ်ကူးရင်တော့မရှိပါဘူးအကုန်လုံးစိတ်ဆုံးနေတယ်ရှင်းနေဆိုင်ဆိုင်အိပ်ပြောပြီးတော့အလိုလာလို့ရှိရင်အဲ့လိုကောင်းလိုက်တာဆိုတာကချီးကျူးကြတယ်အတန်းချီးကြတယ်ရှင်းနေဆိုင်ဆိုင်အိပ်ပြောနေတော့ အိမ်သူအိမ်သားတရားရောက်ကပါလေအယုံအယုံကောင်းကြီးခံစားအောင်လို့လာနှိုးလို့ရှိရင်မကြိုက်ဘူးဒီအဖြစ်ရမလားဆိုပြီးတော့ဘူးလေအနည်းဆုံးစိတ်ဆိုးမယ်ကျိုးနဲ့ခံစားရင်လည်းကြောက်လိုက်မှာပဲမကြည်မနှောက်တော့ဖြစ်သွားမှာပဲဒီလိုအေးချမ်းချမ်းနဲ့ဒီစိတ်ကြအိပ်ကြော်နေတော့မှအေးဖြစ်ရမလားဆိုပြီးတော့နောက်ဆက်ပြရမလားဆိုပြီးတော့မကြည်မနှောက်အကြည့်ဖြစ်ဒီတော့ အဲဒီအခိုက်အတန့်လေးမှာတော့အာယုံကောင်း6ပါးနဲ့ပြည့်စုံတဲ့ချမ်းသာတဲ့အဲဒီအာယုံကောင်း6ပါးမခံစားရပြန်တဲ့ပုံလေးအေးချမ်းတဲ့ချမ်းသာလေးကိုပို့ပြီးတော့ဉာဏ်တို့တန်ဖိုးထားတယ်ဆိုတော့သိစားပါတယ်အခုအဝိဒ္ဒတာသုခဆိုတာအဲဒီချမ်းသာမျိုးပါအဲဒီချမ်းသာရဲ့အကောင်မြတ်ဆိုတာပါတယ် ဒီဒီနေ့ဆိုင်ဆိုင်အိပ်ကျော်နေတဲ့အခါအများဆိုင်တဲ့အကောင်ကို၅ပါးနဲ့ထိတွေ့မှုကလုပ်နေပါတယ်အတိတ်ကရဲ့အကျိုးဆက်ဘဝကစိတ်ဓာတ်လို့ခေါ်တဲ့ဘဝစိတ်တွေပေါ့လေအဲ့ဒါကြီးဖြစ်ဖြစ်နေတယ်သူကခံစားမှုမသိစားပါဘူးအင်းသိစားတာမှ စိတ်ပျော်နေတော့ခါမှာမိမိဟာဘာအာရုံပြုနေပါလေလို့ထုတ်ဖော်လို့မရနိုင်တော့အောင်တိတ်ကိုယ်တဲ့စိတ်ကြီးဖြစ်နေရတာစိတ်ကြည်တဲ့ခိုက်တတ်မှာတော့ကာမဂုဏ်အာယုန်နဲ့အချီးကျမှုကင်းပြီးတော့ငြိမ်းချမ်းတဲ့ချမ်းသာလေးဖြစ်နေတယ်ဆိုတာတော့ဒါတော့လက်ခံရမှာပါ။ဒီနေ့ဆိုင်တဲ့အိပ်ကျော်ပြီးတော့ အလိုလိုလှုပ်လာတဲ့အခါမှာအိပ်ကျော်ကိုကောင်းလိုက်တာအကောင်းရှိနေပြီဆိုတာထင်ရှားပါတယ်စေယုံဘောကဒီနာပြောက်ဟာဇာယကရှင်းဆန်းအားပြီးတော့နာလိုက်တာဆိုတဲ့ယူတာတောင်းလို့ရှိရင်သူ့မှာအနာရှိနေတယ်လို့ပေါ့အမေရပဲနဲ့သိရပါတယ်ခန္ဓာအဲ့ရက နိုးလာတဲ့ပုဂ္ဂိုလ်လမ်းလမ်းဆန်းဆန်းနိုးလာတဲ့ပုဂ္ဂိုလ်ကစိတ်လိုကောင်းလိုက်တာပဲကောင်းတယ်ကောင်းလိုက်တာဆိုတဲ့စကားတော်လေးဒီအမှအကောင်းရှိစိတ်လိုကောင်းပုံချမ်းသာပြောပြချမ်းသာဆိုလို့ရှိရင်တော့ဒါတော့ခက်တယ်လေနော်ပြောနိုင်ဒီနေ့ကြိုက်ကြပြောခဲ့တာဟာဇလန်းလေးတန်ခင်းနေလို့မပြောနိုင်ဒီတော့ တာရကနဲ့ထုတ်ဖို့လို့မပြောနိုင်လို့မရှိဘူးလို့မြင်မလားဆိုတော့လည်းဒီလိုလည်းမမြင်နိုင်ဘူးရှိတယ်လည်းရှိနေတာပဲဟွန်းမရှိဘူးလို့ထင်ရတော့လည်းရင်းလည်းရင်းစရာပဲဟွန်းဒါတော့ဖြတ်နေပါတယ်ဒီတော့ကြာစားမှာဆိုလို့ရှိရင်ရှင်းလို့မရမရှိဘူးလို့လည်းရင်းလို့မရရင်းလို့မရရှင်းလို့မရပဲ အေးချမ်းတဲ့ချမ်းသာမျိုးဒီလောကမှာအဲ့ဒါပဲရှိရတယ်။ကာမဂုဏ်၅ပါးခံစားမှုအထိတ်စားပါဘူး။ဇဂတတမောကိစ္စတာကူကြီးငြိမ့်နေတဲ့နိဗ္ဗာန်ကတော့အဲ့ဒီအိတ်ကျော်လို့ကောင်းချမ်းသာတဲ့အစာကောင်းများစွာပါတယ်။စေစားလို့ပဲကျိုးမိလို့ဘယ်လောက်ကောင်းလဲဆိုတာမှန်ကြည့်ပါလေ။ အဲ့ဒီချမ်းသာမျိုးကိုယောဂီဖြစ်တိုင်းမှရှိသတိပြုဆောင်မှုသင်ထားတဲ့အတိုင်းဒေါ်၆ပါးကဖြစ်တဲ့နိုင်ရတရားကြီးတွဲဖြစ်နေတာကိုအမှန်တန်သိရအောင်စောင့်ကြည့်ကြသိရအောင်ရရှိတဲ့သဘောပဲဆိုသိရဥပဒနာဉာဏ်ကြီးစဉ်းတိုင်းကြိုက်ပြီးတော့ပေါ့လေချိန်ပိုင်းလေးချိန်ပိုင်းလေးပေါ့လေချိန်လိုလေးချိန်လိုလေးငြိမ့်သွားပြီးမှ စိတ်စိတ်ရင်းကျက်လာပြီဆိုလို့ရှိရင်ဘုနာတကယ်အရေးချက်ကိုသိပါနိုင်ပါတယ်အခုပေါ်လာရှိမှတ်တာဟာတကယ်အာမခံရရှိတဲ့တတိကုသုခရဖို့ရအတွက်အထုံးကြတာဆိုတော့ကောင်းကောင်းဖတ်ရမှာပါပဲဒီတော့အဲ့ဒီလိုအယုံ၆ပါးနဲ့မပြည့်ချီပဲနဲ့ ငြိမ်းအေးချမ်းသာရဲ့အဝိဇ္ဇသုခခေါ်တယ်လို့သံတိသုခလည်းခေါ်ပါတယ်သံတိဆိုတာကငြိမ်းအေးတယ်လို့ခေါ်ပါတယ်ငြိမ်းတယ်ဆိုတာကငြိမ်းမှငြိမ်းအေးတာငြိမ်းလို့ရှိရင်ငြိမ်းဇာကနဲ့ထုတ်ချတာဒေါသနဲ့ထုတ်ချတာမောဟနဲ့ထုတ်ချတာအဲဒီမှာမရှိတာလို့ရှိရင် နိုင်မောမှုຢာကပါတဲ့စိတ်ကြီးလှုပ်ရှားနေတာမငြိမ်ဘူးမကြည်လက်ကြအောင်နဲ့ပြည့်ပြီဆိုလို့ရှိရင်လည်းစိတ်ဖြစ်စိတ်ကိုမုန်းကြိုးတဲ့ဒေါသတွေနဲ့လှုပ်ရှားပြီးတော့မငြိမ်မငြိမ်မအေးဘူးချမ်းသာမရဘူးတကယ်အစီသဘောတွေကိုသူတို့ဖြစ်ခိုင်းပါပြီးတော့မရှိတော့မတိစီမှာပါဘူးကိုယ်ကိုယ်ပုံမပြတ်သားတဲ့ဘောရတယ် ဒါတွေနဲ့အဲလှုပ်ရှားပြီးတော့ပါလေမငြိမ်သက်ဖြစ်နေတာပါမငြိမ်တာမအေးတာမချမ်းသာတာပါသတိဆိုတာကတော့အဲ့ဒါကြီးလုပ်နေတာပါဇာကတောတာမောဟဒီသားကြီးလှုပ်ရှားမှုကျင်းပြီးတော့ပေါ့လေငြိမ်နေတာငြိမ်နေတာအေးနေတာပေါ့ငြိမ်နေတာဆိုတာကနောက်ပြန်ထလာမယ်ဆိုရင်အနေမျိုးမဟုတ်ပါဘူး ငြိမ့်သွားတာစိတ်ဓာတ်ကိုဂုံရောက်အောင်ဆိုပြီးတော့အေးသွားတာပေါ့အဲ့ဒီလိုချမ်းသာမျိုးမှအာမခံချက်ရှိတဲ့ချမ်းသာခေါ်ပါတယ်။ကိုနည်းကခေါ်ပြီးပြောပါတယ်။ဒီလိုချမ်းသာမျိုးရရှိဖို့ရအတွက်တခုရေပေါ့လေအပေါင်းဖော်တွေကလုခဲ့အောင်နေတော့ကာယဝိကချမ်းသာရေးစရပါတယ် ဒီကိုယ်လေးကြော်တတ်ဒီကိုယ်လေးနေတတ်ဒီကိုယ်လေးနေတာပို့ပြီးတော့အပေါ်နဲ့နေရတဲ့ကိုကောင်းတယ်ဖြစ်လာရှိမှနေတဲ့အခါကျတော့ဒီကိုယ်လေးတော့တရားကြီးသိနေပြီးတော့ပေါ့အမှတ်ကလေးနဲ့စိတ်အမှတ်ကလေးနဲ့နေရတာပေါ့လေဒါကစိတ်ဓာတ်ဥေကခေါ်ပါတယ်စိတ်ဆန္ဒလည်းရဖို့ကဒီပါအမှတ်တရားကခုနကခုဆက်ဆက်သွားပြီဆိုလို့ရှိရင်ခုနကစောစောကပြောခဲ့တဲ့ ကြာကနဲ့ထိတ်ဆောင်းမှုရှိဒေါသနဲ့ထိတ်ဆောင်းမှုရှိအသိဉာဏ်လေးဖြစ်သွားပြီဆိုလို့ရှိရင်မောဟနဲ့ထိတ်ဆောင်းမှုမရှိဘဲနဲ့ပါလေဥပ္ပသန္တာသုခဆိုတာပါလေငြိမ်နဲ့ငြိမ်နဲ့အေးတဲ့ချမ်းသာလေးအစိတ်တိုင်းရတယ်အသိဉာဏ်လေးအစိမ့်စိတ်ဖြစ်လာတဲ့အခါမှာဆိုလို့ရှိရင်တော့အထူးသဖြင့်ကုရပြညာလည်းတော့ရောက်လာပြီဆိုလို့ရှိရင်ချမ်းသာတာချမ်းသာပဲအသိဉာဏ်လေးဖြစ်လာတဲ့စိတ်ခေါ်လိုက်ပြီဆိုတာပါလေ စကဝိပဿနာဉာဏ်နဲ့ဖြစ်သွားတဲ့အခါအထူးပြောကြပြီးတော့ဒီတော့နာယုပိုင်းစတိမှုကအစအသေးစိတ်အစဉ်သေးပေါ့လေအတိညာလေးဖြစ်သွားပြီဆိုလို့ရှိရင်သံဘောရသုခဆိုတာကိုဖြစ်လာတာပေါ့အဲ့ဒီခိုက်ကမှာဆိုလို့ရှိရင်ချိန်တိုင်းချိန်တိုင်းရည်ရာကနဲ့ဆက်စားတာလည်းရှိဘူးငြိမ့်နေငြိမ့်နေအေးနေသောတာနဲ့ဆက်စားတာလည်းရှိဘူးငြိမ့်နေငြိမ့်နေအေးနေ သိသိပြီးတော့ကိုယ်မမမပြတ်တဲ့တော့မသိဘူးဒီမှာဘူးမောဟတွေလည်းပဲငြိမ်နေတယ်ငြိမ်နေတယ်အေးနေတယ်ဟွန်းအဘောဓသုခကိရိယာမှာခိုက်တာအဲ့ဒီလိုအခိုက်အတန့်ငြိမ်းချမ်းမှုတွေရပါများလို့ဝိပဿနာဉာဏ်ရည်ချက်ပြီးတော့ပြည့်စုံရည်ချက်သွားတဲ့အခါကျမှမဉဏ်ဖူဉဏ်နဲ့ပေါ့တကယ်အငြိမ်းချမ်းဖြစ်နေပါလေ အဲ့ဒီနိလသိသွားပြီဆိုလို့ရှိရင်ခံစားမှုအထူးမရှိတဲ့ချမ်းသာမျိုးဆိုတာရှိပါလားဆိုတာပေါ့ဝိရိယသုခနဲ့အဝိဇ္ဇသုခကစာပေါင်းများဆိုတာစာပါလားဆိုတာပေါ့ကိုယ်ရဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒါကိုသူရဲ့အကျိုးရှိတော့သူ့ပုံမှာမြန်လို့ပြီးတော့တန်ဖိုးထားတဲ့စိတ်တွေလည်းအများကြီးဖြစ်လာမှာပါပဲ။ အဲ့ဒါလက္ခဏာကြမှာအခိုက်အတန့်ငြိမ်းငြိမ်းဖို့ရအတွက်ကျေဖို့ရအတွက်ပေါ်တော့တော့စခဲ့ပါပฏิတကဥက္ကမနေလသမပฏิတကပฏิတကဆိုပါဆန့်ကျင်ရာဒေါသမောဟအဋ္ဌိတာတွေတိကျဖို့သိကွာဖို့တင်းရှင်းဖို့တင်းကျပ်ဖို့ဆိုတာဟာ နိလန့်ကြကျင့်သုံးမှုနဲ့ဆက်ဆက်နေရှိနေတယ်ဆိုတော့နိလန့်ကြကျင့်သုံးထိုင်ဖို့ရာအတွက်သာသတ္တမဆောနာဒီလာဆိုတော့နိလန့်ကြကျင့်သုံးမှုဆိုတာလည်းပဲသူတော်ကောင်းတရားပြည့်ဤအပံကိုနာဂံလိုက်လာခြင်းနဲ့ဆက်ဆက်ရှိတယ်ဆိုတာပေါ့လေ။အဲလက္ခဏာကြမှာလုံငန်းစဉ်နဲ့ဆက်ဆက်ပြီးတော့ပြောပါမယ်။ဒီနေ့အတိုင်းဖြစ်တော့ 大约四小时。